အာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပုတ်တွဲလာဆန်း3ရက်2022ခုနှစ်ဖေဖော်ဝါရီလ3ရက်ခြားသာပရိနေ့၌အွန်လိုင်းမှာဟောကြားအပ်သောဘုရားဟောကြားကိုကျင်းစာတရားအကြောင်းတရားဒေသနာတော် လောကမှာလူတော်လူကောင်းဖြစ်ဖို့ရာနံပါတ်1အရေးကြီးဆုံးက ကိုချင်းစာတရားပဲဖြစ်တယ်နံပါတ်2ကကံကံဤကျိုးယုံကြည်မှုအဲ့ဒီနှစ်ခုကလူတော်လူကောင်းဖြစ်ဖို့အတွက်အခြေခံအားဖြင့်အရေးပါတယ်လို့ပြောကိုချင်းစာတရားဆိုတာ အရာရာမှာလူတွေဟာကိုချင်းစာတတ်ပြီဆိုလို့ရှိရင်တစ်ဖက်သားပေါ်မကောင်းတာတွေလောက်ပါမဟုတ်ဘူးအကောင်းတဲ့အနေနဲ့ဆက်ဆက်ညပါမဟုတ်ဘူးမိမိမကြိုက်တဲ့အလုပ်ကို သူတို့ဟာကိုပြုလုပ်ကြပါမဟုတ်ဘူးအဲ့တော့ကိုချင်းစတရား ထားလိုက်မယ်ဆိုရင်လူတော်လူကောင်းဖြစ်ဖို့ရာဆိုတာအခွင့်အလမ်းရှိတယ်ပေါ့အဲ့တော့အခြေခံအပြင်ကိုကျင့်စာတရားဆိုတာလည်းမြတ်စွာဘုရားဟောကြားခဲ့တာဖြစ်တယ်ကိုကျင့်စာဆိုတာဘယ်အရာပဲဖြစ်ဖြစ်ကိုကြိုက်ကိုကြိုက်တာကိုမကြိုက်တာကိုကြိုက်ခြင်းမကြိုက်ခြင်းနှစ်ခုပေါ်မှာအခြေခံပြီးတော့ တစ်ဖက်သားပေါ်မှာစာနာထောက်ထားတာငါမကြိုက်တဲ့အလုပ် तू လည်းကြိုက်မှာမဟုတ်ဘူးငါကြိုက်တဲ့ဟာ तू လည်းကြိုက်မယ်ဆိုလိုတာလူအများစုနဲ့ပြောမယ်ဆိုရင်ဘာကိုကြိုက်ပြီးဘာကိုမကြိုက်တာတော့ဆိုရင်ဆင်းရဲတာကိုလူတိုင်းကမကြိုက်ဘူးချမ်းသာတာကိုပဲကြိုက်တယ်ဆင်းရဲဒုက္ခကိုလူတိုင်းဟာရှင်မုံကြတယ် ချမ်းသာဒုက္ခကိုလူတိုင်းကတန်ဖိုးထားကြတယ်အဲ့တော့ကိုကြိုက်တာချမ်းသာကိုကြိုက်တာချမ်းသာကိုသူများလည်းပဲချမ်းသာဒုက္ခကိုကြိုက်မှာပဲဆိုကိုကျင်းစာတရားနဲ့သူများဒုက္ခရောက်အောင်မလုပ်တော့ဘူးပေါ့သူတို့ဆိုလိုတယ်ကိုကြိုက်သူကြိုက်ကောင်းကျိုးချမ်းသာဆိုတာလူတိုင်းကြိုက်ကြတာမို့အဲ့တော့ကိုမကြိုက်တာကို လူတွေကကိုကြိုက်တာကိုမလုပ်ဘဲနဲ့ကိုမကြိုက်တာသူများပေါ်ကြတော့လှုပ်လေလှုပ်တာရှိကြတယ်ဥပမာမယ်ကိုလာဆဲရင်မကြိုက်ကြဘူးမခံနိုင်ကြဘူးကိုရဲ့ကိုကိုအပြစ်ပြောရင် မကြိုက်ကြဘူးမခံနိုင်ကြဘူးသို့သောသူများကိုတော့အလွယ်တကူဆဲရည်တွေရှိကြတယ် သူများကိုအလွယ်တကူဆဲရည်တွေရှိကြတယ်အဲ့တော့ကိုမကြိုက်တာကိုသူများလှုပ်တာဟာကိုကျင်းစာတရားမရှိလို့သာဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကိုကျင်းစာတရားကိုလည်းဟောတာဖြစ်တယ်နောက်တစ်ခါကံကံဤအကျိုးဆိုတာအရုံးကောင်းတာလုပ်ရင်ကောင်းကျိုးရတယ် မကောင်းတာလုပ်လို့ရှိရင်မကောင်းညိုရတယ်ကိုကိုယ်တိုင်းကိုကခံယူချက်ရှိရကောင်းတာလုံးမှာကောင်းညိုရတယ်မကောင်းတာလုပ်ရင်မကောင်းညိုရလိမ့်မယ်တို့ဆိုရင်လူတိုင်းလူတိုင်းဟာကောင်းညိုချမ်းသာကိုလူလားလူလားကြတာဖြစ်သောကြောင့်ကောင်းတဲ့အလုပ်ပဲလုပ်ကြတော့မှာမကောင်းတဲ့အလုပ်ကိုရှောင်ကြမှာ တော့ကံကံရဲ့အကျိုးကိုလက်ခံယုံကြည်ထားတယ်ဆိုရင်လေလူတော်လူကောင်းဖြစ်ဖို့အခွင့်အလမ်းရှိတယ်ပေါ့အကယ်၍ကံကံရဲ့အကျိုးကိုမယုံကြည်ဘူးဆိုလို့ရှိရင်လူတွေဟာလှုပ်ချင်တာလှုပ်မှာပဲကံတရားဆိုတာမရှိဘူးကံကံရဲ့အကျိုးဆိုတာမရှိဘူးလို့ကံရဲ့အကျိုးဆိုတာမရှိဘူးလို့ဒီလိုလက်ခံထားတဲ့ပုဂ္ဂိုလ်ဟာ လူတော်လူကောင်းဖြစ်ဖို့အခွင့်အလမ်းနဲတယ်ကံကံရေးကြိုယုံကြည်လက်ခံမှအေးငါမကောင်းတာလို့ရင်မကောင်းကျိုးရမှာပဲကောင်းတာလို့မှကောင်းကျိုးရမှာဆိုပြီးတော့မကောင်းတာကိုရှောင်ခြင်းကောင်းတာကိုပြုလုပ်ခြင်းဆိုတဲ့အနေအထားအရသူဟာလူတော်လူကောင်းတယောက်ဖြစ်လာနိုင်အဲ့ဒါကြောင့်မို့ သူတော်လူကောင်းဖြစ်ဖို့ရာအတွက်ဒီအချက်နှစ်ချက်ဟာရေးပါတယ်လို့ပြောကိုကျင်းစာတရားလည်းရေးပါတယ်ကံကံဤကျုပ်ကို ရှုံကြည်လက်ခံခြင်းဟာလည်းပဲရေးပါတယ်လို့တော့ကိုကျင်းစာတရားနဲ့ပတ်သက်ပြီးတော့ရသော်ဘုရားကတယုဒ္ဒနိကေ ဝေလူဒွာရိယတုတ်တံမှာဟောကြားထားတာရှိတယ်ကိုကျင်းစာတရားကိုပါဠိဘာသာနဲ့ပြောမယ်ဆိုရင်အတုပနာယိကလို့ခေါ်တယ်အတုပနာယိကဆိုတာအတ္တကမိမိကိုယ်ကိုဥပနာယိကကနိုင်ရှင်ကြည့်ခြင်းမိမိကိုယ်နဲ့နိုင်ရှင်ကြည့်ခြင်း သူများပေါ်တစ်ခုလုံးမယ်ဆိုရင်ကိုချင်းစာလိုက်တယ်ကိုကြိုက်သလားကိုမကြိုက်ဘူးလားဒီလိုအခြေအနေမျိုးလောက်တာငါကြိုက်သလားငါမကြိုက်ဘူးလားအဲ့လိုစဉ်းစားလိုက်တာ ਨੇ သူများပေါ်ဒုက္ခပေးတဲ့လို့ဆိုမလို့ဖြစ်တော့ဘူးပေါ့အဲ့လိုဆိုလို့တယ်အဲ့တော့ဒီတုတ်တန်ကိုမြတ်စွာဘုရားက အတုပနာယိကဓမ္မပရိယာယအတုပနာယိကတရားဒေသနာလို့ဒီလိုသတ်မှတ်ထားတယ်မြတ်စွာဘုရားကောသရတိုင်းမှာဒေသစာရီကြွနေတဲ့အချိန်မှာဝေလူ ద్వార ေယဆိုတဲ့ဝေလူ ద్వార ဆိုတဲ့ ဒီကုန်းရွာတစ်ခုကိုရောက်သွားတယ်ပုံနာတွေနေတဲ့ရွာတရွာကိုရောက်သွားတယ်အဲ့ဒီဝေလူတော်ရဆိုတဲ့ပုံနာရွာရောက်သွားတော့မြတ်စွာဘုရားဟာတရားအနှံ့ပြားထုတ်ခေကခုံတရင်ကြော်စောတာဖြစ်တယ်အမည်နာမနဲ့ဘယ်လိုကြော်စောတော့ဆို သမနောခရုပောဂောရမောတကြပုဒ္ဒောတကြကုလပပရှိတောတာဂိဝေမင်းမျိုးကနေပြီးတော့ရဟန်းပြုလာတဲ့တာဂိဝေမင်းသားယဟန်ဂေါရမဟာကောသရတိုင်းထဲမှာခီးသွားနေတယ်။ရဟန်းတော်ဒီခြံရံနဲ့ခီးသွားလျက်ရှိတယ်။ခီးသွားပြီးတော့ယခုအခါမှာ ဝေလူဒွါရရွာကို ရောက်နေတယ်ဆိုတဲ့သတင်းဟာတမဟုတ်တွင်မှာ ပြန့်နှံ့ပြီးတော့သွားတယ်။ဘာကြောင့်ပြန့်နှံ့သွားတော့ဆိုမြတ်စွာဘုရားရဲ့ဂုဏ်သတင်းဟာကြော်စောနေတာဘလို့ကြော်စောတော့ဆိုရင်ဣတိပိသောဘဂဝါအရဟံဘဂဝါဆိုတဲ့သကလုံးက ဘာကိုအဓိပ္ပာယ်ဖော်တာတုံးဆိုရင်ဒါကအိန္ဒိယမှာဂဏိခေလည်းသုံးတယ်ပကဝံဆိုတဲ့စကားလုံးသုံးတယ်ပကဝံရဲ့အဓိပ္ပာယ်ကလေးစားအပ်တဲ့ဆရာကြီးလို့အဓိပ္ပာယ်ရတယ်အိန္ဒိယစကားလုံးနဲ့ဆိုရင်ဂုရုကြီးပေါ့နော်အများကယုတ်တိလေးစားရတဲ့ဂုရုကြီးအဲ့တော့ဘုရားပေါ်တန်ဖိုးထားကြလို့ ဘဂဝါဆိုတဲ့စကားလုံးနဲ့သုံးတာဟာတမိုးထားလို့သုံးတဲ့စကားလုံးသာဖြစ်တယ်။တမန်အပြင်ခေါ်ရင်တော့ယဟန်ဂေါရမလို့ခေါ်ကြတယ်။သို့သောလေးစားတဲ့ပုဂ္ဂိုလ်တွေကဘဂဝါလို့ခေါ်တယ်။အဲ့ဒီဘဂဝါဆိုတဲ့အတိပ္ပယ်ကအိန္ဒိယစကားလုံးနဲ့ပြောရင်ဂုရုကြီးဆရာကြီးလို့ဆိုတဲ့အတိပ္ပယ်လေးစားအပ်တဲ့ပုဂ္ဂိုလ်လို့ဒီကနေ့ခေတ်မှာတောင်အိန္ဒိယမှာ သူတို့လေးစားတဲ့ပုံကိုယ်တွေကိုပကဝံလို့ခေါ်တာသူတို့ကခဏအိန္ဒိယသုံးမှာကိုရှိသေးတယ်ပကဝံဆိုတာပမာပြေကလူတွေကတော့ပကဝါဆိုတာဖះပဲလို့ဒီလိုသိနေကြတယ်အိန္ဒိယမှာဖះရဲ့လို့မဟုတ်ဘူးချီညိုလေးစားရတဲ့ပုဂ္ဂိုလ်မှန်သမျှကိုပကဝံလို့ခေါ်ကြတယ်သူတို့အဲ့တော့မြတ်စွာဘုရားနဲ့ပတ်သက်ပြီးတော့ကြောကြားနေတာဒီလိုချီညိုလေးစားတတ်တဲ့ ပုဂ္ဂိုလ်ဆရာကြီးဟာအရဟံပူဇော်တတ်တယ်သမသမုဒ္ဒောအမှန်ကန်ကိုယ်တိုင်သိတယ်ဝိဇ္ဇာသရဏတမနောအကျင့်တရားအသိပညာအကျင့်တရားနဲ့လည်းပြည့်စုံတယ်သူကတော်တရားတော်နဲ့ပတ်သက်ပြီးအောင်မြင်ပျောက်ပြီးဖြစ်တယ်သို့မဟုတ်ပြစ်ကင်းသောစကားကိုမိတ်ကြလေးရှိတယ် လောကဝိတုလောကအကြောင်းကိုကောင်းကောင်းသိသူဖြစ်တယ်အနုတ္တရောပုရိသဓမ္မတာရတိဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုဆုံးမတဲ့နေရာမှာတော့ထိတ်တန်းပုဂ္ဂိုလ်ဖြစ်တယ်တတ္တရိဝမနုဿနာလူတွေနတ်တွေရဲ့ရှေ့ဆောင်ရှေ့ရပြုတဲ့ဆရာသမားဖြစ်တယ်ဘုဒ္ဓမိမိကိုယ်တိုင်သစ္စာလေးပါးကိုသိပြီးသူတစ်ပါးကိုလည်းသိအောင်ဟောပြောနိုင်သူဖြစ်တယ် ဘဂဝါဘုံကံကြည်မာသူဆရာကြီးဖြစ်တယ်လို့မြတ်စွာဘုရားနဲ့ပတ်သက်ပြီးဒီချင်းတွေဟာပြန့်နှံ့နေလောကမှာပြန့်နှံ့နေတယ်အဲ့ဒီယဟန်ဂေါရမဟာဒီလောကကြီးမှာသူဟောပြောတဲ့တရားကအစမှလည်းကောင်းတယ်လယ်မှလည်းကောင်းတယ်ဆုံးသက်လည်းကောင်းတယ် ကောင်းခြင်းသုံးပြနဲ့ပြည့်စုံတယ်ကောင်းခြင်းသုံးပြနဲ့ပြည့်စုံရင်မက အတိဘယ်ကလည်းရှိလိုက်တယ်စကလုံးကလည်းမှန်ကန်တယ်အတိဘယ်ရှိရှိ စကလုံးပြည့်ပြီးဝါဝါနဲ့လုံးဝပြည့်စုံတဲ့စင်ကြယ်တန်ရှင်းတဲ့တရားဓမ္မကိုမြတ်စွာဘုရားဟောပြောတာဖြစ်တယ်ယဟန်ဂေါရမရဲ့ဟောပြောချက်ဓမ္မဟာ အပြည့်အနာစလုံးဝကင်းတယ် တချို့ကြဟောပြောတာတွေကသူများပုတ်ခတ်ဟောတာရှိတယ်နော်မကောင်းတဲ့အတိပယ်တွေနဲ့ဟောတာဖြစ်တယ်မကောင်းတဲ့ဘက်တိုက်တွန်းပြီးဟောတာဖြစ်တယ်မြတ်စွာဘုရားရဲ့ဟောကြားချက်တွေကဘယ်သူမှလည်းမထိခိုက်ဘူးဘယ်သူမှလည်းမပုတ်ခတ်ဘူးတရားလမ်းကြောင်းတဲ့ဟောတာဖြစ်လို့အစာလည်းကောင်းတယ်လဲလည်းကောင်းတယ်ဆုံးလည်းကောင်းတယ်ပြီးတော့အတိပယ်မရှိတာတွေနားထောင်ကောင်းရုံပြောတာလည်းမဟုတ်ဘူးအတိပယ်ပြေဝတယ် စကလုံးကလည်းပဲလဝင်ချိုတယ်ပြောတဲ့စကလုံးရဲ့အကြောင်းအရာတွေကလည်းပြည့်စုံမှုရှိတယ်လို့ဘယ်ဘက်ကကြည့်ကြည့်ရသော်ပြဟောတဲ့တရားရဲ့နှစ်ချိုက်ဆရာကောင်းတာတွေကိုလူတွေကသိနေကြတယ်ပေါ့အဲ့ဒီစကလုံးတွေကဘယ်လိုအဓိပ္ပာယ်ကိုဖော်ပြတော့ဆိုရင်ပြမစရိယံပကသေးတိမြင့်မြတ်တဲ့အကျင့်တစ်ခုကိုဖော်ထုတ်ပြတာ အဲ့တော့မြတ်စွာဘုရား ဟောတဲ့တရားဆိုတာမြင့်မြတ်သူတို့ရဲ့အကျင့်ကိုပြောတာမြင့်မြတ်တဲ့ပုဂ္ဂိုလ်တွေလိုက်နိုင်ရမယ်ကျင့်သုံးရမယ်အကျင့်တရားတွေကိုဟောတာမြတ်သောအကျင့်ပေါ့နော်အဲ့တော့အကျင့်ဆိုတာအမျိုးမျိုးရှိတယ်မကောင်းတဲ့အကျင့်ယုံမာတဲ့အကျင့်ဆိုးရတဲ့အကျင့်ဒီလိုအကျင့်တွေလည်းရှိတယ်မြင့်မြတ်သူတို့ရဲ့အကျင့်ကိုမြတ်စွာဘုရားဟောတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အကျင့် သူတော်သူတော်သူတော်ကောင်းတွေရဲ့အကျင့်အထက်တန်းစားတွေလိုက်နာတဲ့အကျင့်အဲ့ဒီကောင်းကျိုးချမ်းသာကိုဖြစ်ပွားစေနိုင်တဲ့ထက်တန်းကြတဲ့ကိုချင်းတရားတွေကိုရသော်ဗျာဟောကြတာဖြစ်တယ်တဲ့တာရုခောဘာနာတထာရုပနာရဟတံတဒနာဟောတိဒီလိုရည်သွေးရှိတဲ့ပုဂ္ဂိုလ်သွားရောက်ပြီးတော့ဖူးမြင်လိုက်ရလို့ရှင် အမတမအကျိုးရှိတယ်တွေ့လဲရရင်အမတမအကျိုးရှိတယ်ဆိုရက်ဒီလောကမှာဒီကုံသတင်းတွေကပြန့်နှံ့ပြီးတော့နေတယ်အဲ့တော့မြတ်စွာဘုရားရောက်လာပြီဆိုရင်လူတိုင်းကတွေ့ချင်တယ်သွားတွေ့ချင်ကြတယ်ဖူးချင်ကြတယ်ဘာဖြစ်လို့တော့ဆိုဒီကုံရည်ချင်းတွေကြောင့်ပဲဒီလိုကုံရည်ချင်းတွေရှိတော့သွားတွေ့တာဟာကောင်းဆုံးပဲလို့ဆိုဖះကိုကြီးညိုတဲ့ပုဂ္ဂိုလ်ရောမကြီးညိုတဲ့ပုဂ္ဂိုလ်ရော ရွာရှိလူတွေအားလုံးဟာမြတ်စွာဘုရားရှိရာကိုရောက်ရှိလာတတ်ကြတယ်ပေါ့ဘယ်ဒေသသွားသွားဖះရောက်လာတယ်လို့သတင်းကြလို့ရှိရင်အားလုံးကမြတ်စွာဘုရားကိုလာရောက်တွေ့ဆုံကြတယ်ဗုဒ္ဓဘာသာတွေမှာတွေ့တာမဟုတ်ဘူးဖះကိုကြည်ညိုတဲ့ပုဂ္ဂိုလ်ဝါသာတွေ့တာမဟုတ်ဘူးကြည်ညိုသူရောမကြည်ညိုသူပါလာကြတယ်ပေါ့ဘုရားဘာသာ ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေခုံသတင်းကိုကြားရတဲ့လာရောက်တွေ့ဆုံကြတယ် အဲ့တော့ဝေလူဒွါရရွာကလူတွေဟာတော်တော်များများမြတ်စွာဘုရားတရင်ကြလို့ဖရာသရင် သုံးတဲ့နေရာကို လာရောက်ပြီးတွေ့ဆုံကြတယ်တွေ့ဆုံတဲ့အခါမှာလူတွေဟာအမျိုးအစားကွဲပြားသွားတယ်ဖရာနဲ့တွေ့တဲ့အခါမှာတချို့ကမြတ်စွာဘုရားကိုတယုတ်တသိရှိခိုးပြီးတော့ တလေးတစားထိုင်ကြတယ်ဒါတွေကဗုဒ္ဓဘာသာတွေနော်အဲ့ဒီလူတွေကမြတ်စွာဘုရားကိုယုတ်သိလေးမြတ်စွာရှ िख ိုးပြီးတော့မှထိုင်ကြတယ်တချို့ကတော့ဘုရားကိုရှ िख မခိုးဘူးနှုတ်ဆက်စကားပြောတယ်ဝမ်းမြောက်စကားပြောတယ်ရှင်ဘုရားဘယ်ကကြွလာတော့ခီးသွားတာပင်မန်းသလားနော်နေထိုင်ရောအဆင်ပြေလားဒီရောက်လာတဲ့အခါမှာနေရထိုင်ရတာအဆင်ပြေလားဆွမ်းကွမ်းရော ပြည့်စုံပါရဲ့လားဆိုတဲ့ လူမှုရေးစကားတွေနဲ့နှုတ်ဆက်ပြီးတော့ပြောကြတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့ဘုရားဘာသာမဟုတ်ဘူးသို့တော့ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေလူထုံတန်းဆင်လာအရာယဉ်ကျေးတဲ့ပုဂ္ဂိုလ်တွေနောက်တစ်အုပ်စုကတော့မြတ်စွာဘုရားဘက်ကိုလှည့်ပြီးရှစ်တော်မခိုးဘူးလက်အုပ်ကလေးချီကြတယ်လက်အုပ်ပဲချီထားတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့သူကဘုရားဘာသာလည်းမဟုတ်ဘူးသို့တော့ သူများကဲ့ရဲ့မှာကြောက်တဲ့ပုံကိုယ်တွေသူကသူများကဲ့ရဲ့မှာဘုရားဘာသာတွေကမင်းတို့ဖះဖះစီလာပြီဘာလို့ရှင်မခိုးတာတုံးလို့ပြောလို့ရှင်ဟာငါလဲဥချီတယ်လေလို့ပြောမယ်သူကအတခြားဘာသာတွေကယဟန်ဂေါရမလာတာဘာဖြစ်လို့ရှ िख ိုးရတာတုံးလို့သူတို့အပြစ်တင်မဲ့ဆိုလို့ရှင်လက်အုပ်ချီတာရှ िख ိုးတာမှမဟုတ်တာလို့ပြောချင်တာအဲကြောင့်ဒီလူတွေကကွာရုပ်သမားတွေနော် ဟိုမပြတ်သားတဲ့လူတွေပေါ့ခြံစည်းကိုခွာထိုင်တဲ့လူမျိုးပေါ့ကြားနေသမားတွေဘုရားဘာသာလို့လည်းမပြောရဘူးမဟုတ်ဘူးလို့လည်းမပြောရဘူးအဲ့လိုလူကလည်းရှိတယ်လေဒီကနေ့ခင်လည်းမပြတ်မသားသမားတွေအများကြီးရှိတာပဲဒါအပြတ်မသားသမားတွေဟိုလိုလိုဒီလိုလိုဟိုရောင်ရောင်ဒီရောင်ရောင်ရှိတာအဲ့တော့ဘာသာရေးပိုင်းမှာလည်းပဲမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားစီရောက်လာတဲ့အုပ်စုတွေတဲ့နော် ဒီလိုပုံကိုယ်တွေလည်းပါလာတယ်နောက်အုပ်စုတစ်ခုကတော့ဘာလို့တော့ဆိုရင်ဖះနဲ့တွေ့တဲ့အခါမှာခက်ကြဲကြဲအတန်မြင့်ပြီးတော့တပည့်တော်တို့ကဘာမျိုးတွေကဘာလူမျိုးတွေပါဘာမျိုးတွေပါဆိုပါစို့တပည့်တော်တို့ကပါရတော်စအမျိုးပါကတ္တဝအမျိုးပါအဲ့ဒီခေတ်ကထိတ်တန်းမျိုးတွေကပါရတော်စတို့ဘာလို့ဆိုတာထိတ်တန်းမျိုးတွေ သူ့ရဲ့မျိုးရိုးကိုဖော်ထုတ်ပြီးတော့မြတ်စွာဘုရားကိုရှောက်ကြကြတယ်သူတို့လည်းရှင်မခိုးဘူးကာရောကလည်းမပြုတ်ဘူးသို့တော့လူကြားထဲမှာအခွင့်သာတော့သူပါပါဆိုတာကိုပြသကြတယ်အဲ့လိုလူမျိုးကလည်းပါတယ်အဲ့ဒီလူတွေကြတော့ဘလို့လူတွေတုံးဆိုတော့အခြေအနေတစ်ခုခုကြောင့်သူတို့ဟာလူကြားထဲမှာ လူလူမထင်မရှားဖြစ်သွားတဲ့ပုံကိုယ်တွေလူကြတဲ့မှာလူသိမများမထင်မရှားဖြစ်သွားတဲ့အခါမှာရသော်ဘုရားစီရောက်လာတဲ့ပိဋကကအလွန်များတာအလွန်များတော့သူတို့အခွင့်ကောင်းမှုလို့သူတို့နာမည်ကိုကြေညာကြတာအဲအဲ့ဒီပုံကိုမျိုးတွေကလည်းလာတယ်သူတို့အမည်နာမကိုထုတ်ဖော်ပြီးတော့ရသော်ဘုရားရှေ့မှာထိုင်ကြတယ် အဲ့ဒီပုဂ္ဂိုလ်တွေကလည်းဗုဒ္ဓဘာသာမဟုတ်ဘူးအဲတချို့သော ပုဂ္ဂိုလ်တွေကြတော့မြတ်စွာဘုရားစီရောက်လာဘာမှမလျှောက်ဘူးဒီတိုင်းငုတ်တုတ်ထိုင်ပိဋိတ်ထဲလာပြီဒီတိုင်းငုတ်တုတ်ထိုင်အဲ့ဒီပုဂ္ဂိုလ်တွေကတော့ဟိုအသိဉာဏ်သိပြီးတော့မရှိတဲ့ဉာဏ်ဉာဏ်သွေးမမိတဲ့ပုဂ္ဂိုလ်တွေလို့ပြောတာအဲ့ဉာဏ်သွေးမမိတဲ့ပုဂ္ဂိုလ်တွေသူများရောင်လို့ရောင်မဲ့ပုဂ္ဂိုလ်တွေပေါ့ ရောပြီးတော့ထိုင်တဲ့ပုံကိုယ်တွေအဲ့လိုအုပ်စု၅ခုရောက်လာနော်အုပ်စု၅ခုဒါလူပိဋကတဲ့ဆိုတာဒါရှိနိုင်တယ်လေပထမအုပ်စုကဘုရားကိုကြည်ညိုတဲ့လူတွေကဘုရားကိုရှ िख ိုးပြီးတော့တနေရာမှာထိုင်ကြတယ်ဒါဘုရားကိုကြည်ညိုတဲ့အုပ်စုဘုရားကိုတော့မကြည်ညိုဘူးဒါပေမဲ့လူမှုရေးနားလည်တယ် အကင်းပါတယ်ရှင်ကျေးမှုအရာမြတ်စွာဘုရားကိုနှုတ်ဆက်တယ်နှုတ်ဆက်ပြီးထိုင်နေကြတယ်အဲ့ဒါတွေကတော့လူယဉ်ကျေးလို့ပြော နောက်အုပ်စုတစ်ခုကတော့လက်ဟုတ်ဖဲချီတယ်ဘုရားကိုရှင်မခေါ်ဘူးသူတို့ကသူများကပြောလာလို့ရှိရင်ခြေပါဖို့အတွက်ရှင်မခိုးဘူးလားလို့ပြောရင်အလဲဟုတ်ခြေထားတာပဲ ဘာလို့ရှ िख ိုးတာတုံးလို့ပြောလို့ရှိရင်လဲရှစ်လက်ဥချီတာရှ िख ိုးတာမှ မဟုတ်တာလို့အဲ့လိုဘုရားဘာသာလည်းမဟုတ်တခြားဘာသာဝင်လည်းမဟုတ်လူပြောသူပြောမခံကျင်တဲ့ပုံကိုယ်တွေပေါ့အဲ့ပုံကိုယ်တွေကအဲအမည်နာမကိုထုတ်ဖို့ပြောတဲ့ပုံကိုယ်တွေကတော့လူလောကမှာအခွင့်သာတော့နာမည်ရခြင်းလို့ပြောတဲ့ပုံကိုယ်တွေတဲ့နောက်ဘာမှမပြောဘဲနဲ့ လူကြားထဲမှာတိတ်တိတ်ပဲထိုင်နေတဲ့ပုံကိုယ်တွေကတော့အဲအတိညာအားနေတဲ့ပုံကိုယ်တွေအဲ့လိုဝေနုဒ္ဒရရွာမှာလူအုပ်စု၅ခုမြတ်စွာဘုရားစီရောက်လာအဲ့လိုထိုင်နေပြီးတဲ့အခါမှာထက်ထက်မြက်မြက်ရှိတဲ့လူကြားထဲမှာစကားပြောလိမ့်လိမ့်ရင်ရင်ကြီးကြီးရှိကြတဲ့ပုံကိုယ်တွေကမြတ်စွာဘုရားနဲ့တွေ့တော့ သူတို့သိကျင်တာမေးကြတယ်သူတို့ဆန္ဒရှိတာကိုဖွင့်ထုတ်ပြီးပြောကြတယ်အဲ့တော့လူတွေရဲ့ဆန္ဒဘာရှိတုံးဆိုတာသူတို့ပြောတယ်အရှင်ဂေါရမကျွန်ုပ်တို့ဟာဒါမျိုးဖြစ်ချင်ပါတယ်ဒီလိုဆန္ဒရှိပါတယ်ဘယ်လိုဆန္ဒရှိတုံးဆိုရင်အိမ်တော်ရဲ့သားနဲ့သာသမီတွေရဲ့အလယ်မှာလဲနေခြင်းတယ် မွေးကြိုင်တဲ့နသာပမ္မနသာတွေကိုလည်းအသုံးပြုခြင်းတယ်ရွှေငွေပစ္စည်းဥစ္စာတွေလည်းချမ်းသာခြင်းတယ်ဆိုလိုတာကမိသားစုဘဝမှာလည်းနေခြင်းတယ်ပစ္စည်းဥစ္စာလည်းချမ်းသာခြင်းတယ်တည်တဲ့အခါမှာလည်းကောင်းရာသူဂတိရောက်ခြင်းတယ်ဘုန်းကြီးမွတ်နိုင်ဘူးလို့ပြောတာသူတို့သာသနာ့ဘောင်ထွက်ပြီးတော့ရှင်ဖျားလို့တော့ဘုန်းကြီးမွတ်နိုင်ဘူး တပည့်တော်ကသားတွေသမီးတွေနဲ့အိမ်တော်ရဲ့သားကိုမိသားစုနဲ့ပျော်ပျော်ကြီးနေခြင်းနဲ့ကာမဂုဏ်စည်းစိမ်တွေခံစားပြီးပျော်ပျော်ကြီးနေခြင်းနဲ့ရွှေငွေတွေနဲ့လည်းပေါ်များကျွယ်ဝခြင်းနဲ့မနေရလို့သိတဲ့အခါကျရင် ကောင်းအသူတိဘုံလည်းရောက်ခြင်းနဲ့ဆိုလိုတာဒီဘဝလည်းပျော်ပျော်ပါးပါးနေခြင်းနဲ့နောက်ဘဝလည်းကောင်းရသူတိရောက်ခြင်းနဲ့ဒါသူတို့ရဲ့ဆန္ဒပါတဲ့ အဲ့ဒီဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့အကျင့်တရားမျိုးကိုအရှင်ဘုရားလမ်းညွှန်ပေးနိုင်ပါမလားတဲ့။နော်ဒီဘဝမှာလည်းပျော်ပျော်ပါးပါးမိသားစုနဲ့နေရမယ်။နောက်ဘဝကျတော့လည်းကောင်းအသူတိရောက်မယ်။အဲ့ဒီတရားမျိုးကိုတပည့်တို့ခေါ်ပါ။နိဗ္ဗာန်ရောက်ကြောင်းတရားမတားကြဘူးမတောင်းဘူးနော်။နိဗ္ဗာန်ရောက်ကြောင်းတရားပြောတာမဟုတ်ဘူး ဒါလူများစုကဒီတိုင်းပဲဆန္ဒရှိမှာဘဝမှာအဆင်ပြေခြင်းနဲ့မနေရလို့သေးတဲ့အခါကောင်းအသူရိဘုံရောက်ခြင်းနဲ့ဒါလူဆန္ဒပဲဒါလူများစုရဲ့ဆန္ဒကဒီတိုင်းပဲအဲ့တော့ကိုယ့်ကိုမေးကြည့်တော့ဘာဖြစ်ခြင်းလဲကိုယ့်ကိုအများစုကတော့ဒီတိုင်းပဲဖြစ်ရဘဝမှာအဆင်ပြေပြီးတော့ချမ်းချမ်းသာသာနေခြင်းနဲ့သိရင်လည်းကောင်းရသူဒီဘုံရောက်ခြင်းဒါအဓိကပဲဖြစ် သူတို့လည်းအဲ့ဒီဆန္ဒရအဲ့ဒီဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့တရားဒေသနာမျိုးကိုသူတို့ဟောပါတဲ့အဲ့ဒီတရားဒေသနာမျိုးကပါတော့ဆိုအတုပနာယိကကိုချင်းစာတရားပဲဖြစ်တယ်ကိုချင်းစာတရားထားလို့ရှိရင်ဒီဘဝမှာလည်းချမ်းသာသာ နေရမယ်သိရင်လည်းကောင်းသူဒီဘုံရောက်မယ်ဒါမှမဟုတ်မြတ်စွာဘုရားက အတုပနာယိကံဝောဃာပတေယောဓမ္မပရိယဒေသတာပိအေးအဲ့ဒါဆိုလို့ရှင်မင်းတို့ငါကိုရင်းစာတရားဟောမယ်တန်တုနာထသာရုကမနတိကရောထငါဟောမယ်တရားကို နားဆိုင်ပြီးထောင်းစိတ်ထဲမှာဆွဲမှတ်ပြီးတော့ထားဟောမယ်ဆိုပြီးမြတ်စွာဘုရားကသူတို့ဆန္ဒနဲ့ပြေဝစေတဲ့တရားမျိုးကိုဒီတုတ်တံမှာဟောတာဖြစ်တယ်ဒါကြောင့်မို့ဗုဒ္ဓဟောကြား ကိုချင်းစာတရားအဲကိုချင်းစာတရားဆိုတာသူများနဲ့ဆက်ဆံလာလို့ရှိရင်နံပါတ်1ပြောဆိုခြင်းနဲ့ဆက်ဆံတာတစ်ခုနံပါတ်2ကပြုလုပ်ခြင်းနဲ့ဆက်ဆံတာတစ်ခုစိတ်ထဲမှာရှိတာနဲ့မဆိုင်ဘူးလူတွေကတူနဲ့တူဆက်ဆံကြတယ်ဆိုရင် အပြောနဲ့ဆက်ဆံအလုံးနဲ့ဆက်ဆံနှစ်ခုရှိတယ်ပေါ့ အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအလုံးနဲ့ဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဒီသူတို့ကိုအရင်ရှင်းပြတယ်ကိုကျင်းစာတရားထားဖို့အလုံးနဲ့ပတ်သက်တဲ့ဆက်ဆံမှုကိုအရင်ရှင်းပြတယ်အေးကိုကျင်းစာတရားဆိုတာတဲ့ဒီလောကမှာစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ဟာသူကဒီလိုစဉ်းစားတယ်တဲ့စဉ်းစားပုံစဉ်းစားနေလေးကိုစကြည့် လူတိုင်းလူတိုင်းကကိုမစဉ်းစားဘူးဆိုရင်လည်းကိုစဉ်းစားရမယ်ဒီတိုင်းစဉ်းစားမယ်ငါဟာအသက်ရှည်ခြင်းနဲ့မသေးခြင်းဘူးဟောချမ်းသာချမ်းသာခြင်းနဲ့ဆင်းရဲကိုယွံမုန်းတယ်ဒါလူတိုင်းလူတိုင်းကကိုယ့်ကိုကြည့်မယ်ငါအသက်ရှင်ခြင်းနဲ့မသေးခြင်းဘူးချမ်းသာခြင်းနဲ့ဆင်းရဲမှကြောက်တယ်ဆဲမှာကြောက်တယ် အဲ့ဒါလို့ကိုယ့်ကိုရင်စဉ်းစားပြီးတော့အဲ့တော့မသေးခြင်းဘူးအသက်ရှင်ခြင်းနဲ့ချမ်းသာခြင်းနဲ့ဆင်းရဲကိုကြောက်တယ်ဆိုတော့ငါကိုနော်သူများတွေကငါ့ကိုလာပြီးတော့တတ်မယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးမကြိုက်ဘူးမနှစ်သက်ဘူး အဲ့တော့ငါကိုယ်တိုင်ကလည်းပဲငါနီးတူအသက်ရှင်ခြင်းနဲ့အသက်ရှင်ခြင်းနဲ့မသေးခြင်းဘူးချမ်းသာခြင်းနဲ့ဆင်းရဲဒုက္ခကိုယုံမုန်းနေဆိုတဲ့မြည်သည့်တ attva ကိုပဲဖြစ်ဖြစ်ဒုက္ခပေးမယ်တတ်ဖြတ်မယ်ဆိုနေသူလည်းကြိုက်မှာမဟုတ်ဘူးအဲ့တော့ငါမကြိုက်တာသူလည်းကြိုက်မှာမဟုတ်ဘူးဒါကိုကျင်းစာတရားပဲเนาะငါမကြိုက်တဲ့အလုပ်သည်သူလည်းမကြိုက်တဲ့အလုပ်ပဲဖြစ်မယ် ယောခောမြာယံဓမ္မောအပိယောအဝနာဘောပရတိသောဓမ္မောအပိယောအဝနာပါယောငါမကြိုက်တဲ့အရာသည်သူမကြိုက်တဲ့အရာသာဖြစ်တယ်အဲ့တော့ငါမကြိုက်တဲ့အရာကိုဘာဖြစ်လို့သူများကိုသွားလောက်အောင်မှာလဲကိုကျင်းစာတရားနဲ့စဉ်းစားတာငါမသေးခြင်းဟုသက်ရှင်ခြင်းနဲ့မသက်နဲ့သူများဘယ်သရဝါမှမသက်နဲ့ နော်သူလည်းတရားမှန်သမျှအသက်ရှင်နေကြမှာပဲသူတို့ရဲ့ဆန္ဒအရဆင်းရဲမှာကြောက်ကြတယ်ချမ်းသာခြင်းနဲ့ဘဝမှာပျော်ရွှင်ခြင်းနဲ့တော့အဲ့လိုပုဂ္ဂိုလ်မျိုးကိုပျော်ရွှင်ခွင့်မပေးဘူးအသက်ရှင်ခွင့်မပေးဘူးဆိုတာတရားသလားဘယ်တရားမလဲကိုတော့အသက်ရှင်ခြင်းနဲ့သူများတော့အသက်ရှင်ခွင့်မပေးဘူးကိုကတော့ချမ်းသာခြင်းနဲ့သူများကိုချမ်းသာခွင့်မပေးဘူး ကိုယ်ကဒိဋ္ဌရောက်မှကြောက်တယ်သူများကြတော့ဒုက္ခပေးတယ်ဆိုဒါမတရားတာပဲအဲ့လိုဆင်ញင်စဉ်းစားပြီးတော့သူများအသက်ကိုတတ်ချင်းဆိုတဲ့ပါဏာတိပါဒအမှုကကိုယ်တိုင်လဲရှောင်ကျင်တယ်သူတို့ဘာတွေကိုလဲရှောင်မိုးတိုက်တွန်းတယ်ရှောင်ကျင်ခြင်းရဲ့ရှောင်ကျင်ခြင်းကိုလဲချီးမွမ်းမှု ပြုတယ် အဲ့တော့လူဟာသုံးမျိုးပေါ့နော်ကိုယ်တိုင်လဲရှောင်တယ်သူများကိုလဲရှောင်ဖို့ပြောတယ်ရှောင်တာရဲ့ခုံကျေးဇူးကိုလည်းပြောတယ်ချီးမွမ်းတယ်ပေါ့ရှောင်ကျင်ခြင်းကို ချီးမွမ်းပြောဆိုတယ်အဲ့ဒီအချက်၃ချက်နဲ့သူ့ရဲ့ကိုချင်းတရားဟာလုံးဝစင်ကြဲသွားတယ်တိကောတိပရိသုဒ္ဓါပွိုင်၃ခုကနေပြီးတော့သူကစင်ကြဲနေတယ် ကိုယ်တိုင်မတတ်ခြင်းကြောင့်လည်းစင်ကြယ်တယ်သူများကိုအတတ်မခိုင်းခြင်းကြောင့်လည်းစင်ကြယ်တယ်တတ်တာဖြတ်တာကိုမချီးမွမ်းခြင်းကြောင့်လည်းပဲစင်ကြယ်တယ်ဒုစရိုက်ဆိုတာကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူ၄ခုရှိတယ်သူကပါဏာတိပတ္တနဲ့ပတ်သက်၄ခုအရိဏတနာနဲ့ပတ်သက်၄ခုဒုစရိုက်၁၀ပါးနဲ့ပတ်သက်၄ခု အဲ့တော့ဒုစရိုက်10ခုကို4ခု4ခုနဲ့4နဲ့မြောင်းလိုက်လို့ရှိရင်ဒုစရိုက်40ရှိတယ်နော်ဒုစရိုက်10ပါးသည်40ဖြစ်တယ်ကိုယ်တိုင်လှုပ်တာတစ်ခု သူများကိုတိုက်တွန်းတာတစ်ခုအော်ချီးမွမ်းတာတစ်ခု စိတ်တူတာတစ်ခုသူများလှုပ်ရင်ဟိုသဘောတူတယ်အဲ့ဒါတွေကအကျိုးသက်ရောက်တာချင်းတူတူပဲအကျိုးသက်ရောက်တာချင်းတူတူပဲ အဲ့တော့အဲ့ဒီနီးနဲ့သူကကိုယ်တိုင်တတ်ချင်းကလည်းရှောင်းတယ်သူများကိုတိုက်တွန်းခြင်းကလည်းရှောင်းတယ်နော်ဒီပန္နတိပါဒအလုတ်ကိုချီးမွမ်းပြောဆိုခြင်းကလည်းရှောင်းတယ်ဆိုတော့ဒီသုံးခုအပြင်သူ့ရဲ့ကာယကံဟာကိုချင်းတရားဟာ လုံးဝစင်ကြယ်နေဒါကပန္နတိပါဒနဲ့ပတ်သက်ပြီးတော့ ဒီကာယကံမှုတစ်ခုနဲ့သူပတ်သက်ပြီးတော့စဉ်းစဉ်းစားတာအဲ့ဒါလို့စဉ်းစားသလိုအဋိဏဒါနနဲ့ဆက်ပြီးတော့စဉ်းစားလူဆိုတော့သူများဒုက္ခရအောင်လှုပ်တာတတ္တကတစ်ခု သူများပစ္စည်းဖြတ်တာတစ်ခုတော့လူတော့မတတ်ဘူးပစ္စည်းယူတယ်ဘယ်ဟာမှမကောင်းဘူးလေလူတတ်တာလည်းမကောင်းဘူးလူတော့မတတ်ဘူးပစ္စည်းယူတယ်ဒါလည်းဒုစရိုက်မှုပဲ အဲ့တော့သူများပစ္စည်းယူမှုနဲ့ပတ်သက်ပြီးသူကစဉ်းစားတယ်သူစဉ်းစားပုံလေးကတယောက်ယောက်ကငါပစ္စည်းကိုမပေးဘဲနဲ့အတင်းအာဓမယူမယ်ဆိုရင်ငါမကြိုက်ဘူးငါကလည်းသူများပစ္စည်းကိုမတရားတဲ့နည်းနဲ့ရအောင် ယူမယ်ဆိုရင် သူများကလည်းကြိုက်မှာမဟုတ်ဘူးအဲ့တော့ငါမကြိုက်တဲ့အရာသည်သူများမကြိုက်တဲ့အရာပဲဖြစ်တယ်ငါမနှစ်သက်တဲ့အရာသည်သူများမနှစ်သက်တဲ့အရာဖြစ်တယ်အဲ့တော့သူများမကြိုက်တဲ့အလုပ်ကိုငါဘာလို့လုပ်ရမှာလဲဒါကိုချင်းစာတရားငါပစ္စည်းကိုသူများယူမယ်ဆိုရင်ငါမကြိုက်ဘူး အဲ့တော့သူများကလည်းသူတို့ပစ္စည်းကိုယူရင်မကြိုက်ဘူးအဲ့တော့ကိုမကြိုက်တာကိုသူများကိုဘာလို့လုပ်ရမှာလဲဆိုပြီးတော့သူများပစ္စည်းကိုယူခြင်းမှရှောင်ကျင်တယ်ဘသူကိုမှလည်းဒီအရိဏဒနာအမှုပြုဖို့မတိုက်တွန်းဘူးအရိဏဒနာအမှုရဲ့ချီးမွမ်းစကားလည်းမပြောဘူးဆိုလို့ရှိရင်ကိုယ်တိုင်မလုပ်ချင်း သူများကို မခိုင်းခြင်းလုံးဝချီးမွမ်းမှု မရှိခြင်းအပြင်အရိဏဒါနနဲ့ပတ်သက်တဲ့သူ့ရဲ့ကိုခြင်းတရားဟာအချက်၃ချက်ကနေစီးခြင်းစင်ကြယ်သွားတယ်လုံးဝစင်ကြယ်တယ်ကိုယ်တိုင်လည်းမလုပ်ဘူးတော့ကိုယ်တိုင်တော့မလုပ်ဘူးသူများကိုတုတ်ပေးတယ်ဆိုရင်တော့မစင်ကြယ်ပြန်ဘူးအဲ့ဒါကိုယ်တိုင်တော့မလုပ်ဘူးသူများကိုခိုင်းတယ်အဲ့တော့ကိုယ်တိုင်လည်းမလုပ်ဘူးသူများလည်းမခိုင်းဘူး ဒါပေမဲ့အဲ့လိုဟာကိုသဘောကျတယ်ဆိုရင်လေမစင်ကြပြန်ဘူးအော်ဒီသုတ်တံမှာမြတ်စွာဘုရား point 3ခုပဲပေါ်တာတကယ်ကတော့၄ခုရှိတယ်နော်၄ခုရှိတာကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူစိတ်တူတာဆိုတာသဘောတူတာပြောတာအဲ့ဒီ၄ခုစလုံးကအပြည့်ရှိတယ်ဒါကြောင့်မို့ အဲ့၄ခုကနေကင်းလွတ်သွားလို့ရှိရင်ဒါ point ၄ခုကနေပြီးသူ့ရဲ့ကာယကမှုဟာစင်ကြယ်တယ်လို့ပြောမယ်အာရိဏဒါနနဲ့ပတ်သက်ပြီးစင်ကြယ်အဲ့တော့ကိုယ့်ကိုယ်ပါဏာတိပါဒကနေပြီးတော့အချက်၃ချက်ကစင်ကြယ်သလိုအာရိဏဒါနနဲ့ပတ်သက်ပြီးတော့အချက်၃ချက်စင်ကြယ်ရဲ့လားဆိုတော့ဆတ်စေရမှာဖြစ်တယ်ပေါ့ဟုတ်ပြီလူတွေဟာကိုရီးလျောက် ဒုစရိုက်အလုပ်ကိုလုပ်တဲ့အခါမှာတပ်ဖြတ်ခြင်းအမှုရဲ့ပစ္စည်းဥစ္စာကိုမတရားယူခြင်းအမှုရဲ့နောက်တစ်ခုကဘာလို့ဆိုရင်လူကုံသိက္ခာကိုစော်ကားခြင်းလူကုံသိက္ခာကိုစော်ကားခြင်းအဲ့ဒါဘာလို့ဆိုတော့သူတစ်ပါးအိမ်တော်ဘက်ကိုသူတစ်ပါးအိမ်တော်ဘက်ကိုလွန်ကျူးစော်ကားမှု ကာမေတုမိစ္ဆာစာရပေါ့နော်သူတို့ဟာနဲ့အိမ်အောင်ပဲဖြစ်တဲ့အိမ်အောင်ဘက်ကိုချွလွန်မှုအဲ့တော့သူကစဉ်းစားတယ်လူတယောက်ဟာငါရဲ့အိမ်အောင်ဘက်ကိုစော်ကားမဲ့ဆိုရင် ငါမကြိုက်ဘူးထို့တူပဲငါကသူများရဲ့အိမ်နောက်ဘက်ကို သွားပြီးတော့စော်ကားမယ်ဆိုရင်သူများလည်းကြိုက်မှာမဟုတ်ဘူးငါမကြိုက်တဲ့အလုပ်သည်သူများမကြိုက်တဲ့အလုပ်ပဲဖြစ်တယ်အဲ့တော့သူများမကြိုက်တဲ့အလုပ်မျိုးကိုငါမကြိုက်တဲ့အလုပ်မျိုးကိုဘာဖြစ်လို့သူများကိုလုပ်ရမလဲမလုပ်သင့်ဘူး ဒါကိုချင်းစာတရားပဲဒီကိုချင်းစာတရားထားပြီးတော့သူဟာကာမိတုမိစ္ဆာစာရအမှုကိုလုံးဝရှောင်ကျင်တယ်ကာမိတုမိစ္ဆာစာရအမှုကနေရှောင်ကျင်တယ်ကာမိတုမစ္ဆာရကိစ္စနဲ့ပတ်သက်ပြီးဘယ်သူကမှအားပေးအားမြောက်မလုပ်ဘူးကာမိတုမိစ္ဆာစာရကရှောင်ကျင်တာကို ချီးမွမ်းတယ်ကာမိတုမိစ္ဆာစာရအလုပ်ကိုလုပ်ရင်ကဲ့ရဲ့ရှုတ်ချတယ်အဲ့ဒီနေရာဖြင့် ကာမိတုမိစ္ဆာစာရဆိုတဲ့ကာယကံမှုကလည်းပဲအချက်၃ချက်ကနေသူဟာစင်ကြယ်တန်ရှင်းသွားတယ်အဲ့တော့ကိုယ့်ကိုတန်ရှင်းဖို့ရာအတွက်ဒီအချက်၃ချက်ကနေစင်ကြယ်ရမယ်အဲကိုကိုယ်တိုင်တော့မလုပ်ဘူးသူများကိုတော့သဘောကျတာမျိုးသူများကိုချွန်တွန်းလုပ်ပေးတာမျိုး တိုက်တွန်းတာမျိုး လုပ်နေဆိုရင်ဒါမစင်ကြယ်ဘူးအဲ့တော့ကိုယ်တိုင်လည်းရှောင်ကျင်တယ်သူများကိုလည်းမတိုက်တွန်းဘူး ဒီလှုပ်လှုပ်တဲ့ပုဂ္ဂိုလ်လည်းအားပေးအားမြောက်မလုပ်ဘူးရှုတ်ချတယ်သူတို့ဆိုလိုတယ်ပေါ့ဒါကာယဒုစရိုက်၃မျိုးနဲ့ပတ်သက်ပြီးတော့ကိုကျင်းစာတရားထားဖို့နောက်တစ်ခါဝစီဒုစရိုက်နဲ့ပတ်သက်ပြီးတော့ကိုကျင်းစာတရားထားဖို့လောကသူများနဲ့ပတ်သက်တာဆိုရင်ကာယကံနဲ့ဝစီကံကသူများနဲ့ပတ်သက်တာမနောကံကြတော့ကိုယ့်ရင်ထဲမှာပဲဖြစ်တာအဲ့တော့ ကာယကံစင်ကြယ်မှုရပြီဆိုရင်စိတ်နဲ့ပတ်သက်ပြီးတော့ဝစီကံနဲ့ပတ်သက်ပြီးတော့စင်ကြယ်ဖို့အတွက်သူကစဉ်းစားတယ်လူတယောက်ဟာလိန်ညာပြီးတော့ငါအကျိုးစီးပွားပျက်စီးအောင်လုပ်မယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးငါကလည်းသူ့ရဲ့ လိန်ညာမှုနဲ့သူ့ရဲ့အကျိုးစီးပွားကိုပျက်စီးအောင် လုပ်ရင် သူလည်းကြိုက်မှာမဟုတ်ဘူးငါမကြိုက်တဲ့ဟာသည်သူမကြိုက်တဲ့ဟာပဲဖြစ်တယ်အဲ့လိုသူမကြိုက်တဲ့အရာကိုငါဘာလို့လုပ်အောင်မလဲကိုချင်းစာတရားကိုကိုလားလိန်ပြီးတော့ကိုအကျိုးစီးပွားပြက်အောင်လုပ်ရင်ကိုမခံနိုင်ဘူးအဲ့တော့ဒီနေရာမှာမုတဝါဒဆိုတဲ့နေရာလေးမှာလိန်တိုင်းတော့ အပြစ်ကြီးတာမဟုတ်ဘူးမလိန်တာတော့အကောင်းတယ်ပေါ့သို့တော့ဒီနေရာမှာဒုစရိုက်အနေနဲ့ပြောတဲ့မုသာဝါဒကဘာတော့ဆိုရင် သူများအကျိုးစီးပွားပြက်အောင်လိန်တဲ့အလိမ်မျိုးကိုဆိုလိုတယ်နော်ဒါကြောင့်မလို့ဒီမှာမုသာဝါဒေနအထံပင်စေရတယ်မုသာဝါဒဖြင့်သူတစ်ပါးအကျိုးကိုပျက်စီးအောင်လုပ်တယ်ဥပမာရုံးပြင်ကနာတက်ပြီးတော့လူတရားဟာ ကိုလည်းမမြင်မဲနဲ့သူခိုးတာကိုလည်းမမြင်မဲနဲ့ဟုတ်တယ်ဒီလူခိုးပါတယ်ဆိုရင်ဟိုလူကထောင်တန်းကြသွားသုံးဖို့ရောရတယ်ဆိုရင်သူ့အကျိုးစီးပွားတွေပျက်စီးသွားအဲ့လိုလူတယောက်ရဲ့အကျိုးစီးပွားကိုဖျက်ဆီးတဲ့မူတာဝါဒမျိုးဆိုလို့တယ်ကိုရှိတာမပေးခြင်းလို့မရှိဘူးပြောလိုက်တာဒါဒါမျိုးဆိုလို့တာမဟုတ်ဘူးเนาะ ပြဿနာမတက်ချင်လို့မသိဘူးပြောလိုက်တယ်အဲ့ဒီလိုလိန်နီးကလိန်နာကိုပြောတာမဟုတ်ဘူးဒီမူတဝရဒုစရိုက်ကကိုပြောလိုက်လို့တစ်ဖက်သားနင့်နာဆုံးရှုံးသွားတာနင့်နာဆုံးရှုံးသွားတယ်အဲ့ဒီလိုလိန်လည်လှည့်စားပြီးတစ်ဖက်သားအကျိုးစီးပွားပြက်ပြောင်းလုပ်တဲ့မူတဝရကိုငါးပါးသီလမှာဆိုလိုတယ်လို့မှတ်တာအဲ့တော့ချိုးကတော့ပြောရဲပေါ့မူသားဖြူဆိုပြီးတော့ စာသုံးတော့မဟုတ်ဘူးပေါ့မူသားဖြူတာလားမဲတာလားနော်သူတို့ကတော့မူသားဖြူဆိုပြီးတော့ပြောလိပြောထားရှိကြတယ်အဲ့တော့ငါဝတိလာမှာပါတဲ့မူတဝါရသည်တစ်ဖက်သားအကျိုးပျက်စီးအောင်ပြောတဲ့မူတဝါရကိုဆိုလိုတယ်လို့ဒီလိုတော့မှတ်ထားဖို့လိုတယ်အမေရိုက်မှာကြောက်လို့လိန်နာအဖေရိုက်မှာကြောက်လို့လိန်နာအဲ့ဒီမူတဝါရမျိုးတွေမဟုတ်ဘူး လူသိမှရှက်လို့လိန်တာအဲ့လိုမျိုးဆိုလိုတာမဟုတ်ကိုပစ္စည်းမပေးခြင်းလို့လိန်တာရှိရတဲ့နဲ့မရှိဘူးလို့ပြောလိုက်တယ်တစ်ဖက်သားမှာအကျိုးစီးပွားမပြတ်ဘူးဆိုလို့ရှိရင်အဲ့ဒီမူတာဝါဒဒီ၅ပါးသီလထဲမှာပါတဲ့အပြစ်ကြီးတဲ့မူတာဝါဒတော့မဟုတ်ဘူးသို့တော့လိန်လီမှုကတော့ဖြစ်တာပေါ့သူကအပြစ်ကြီးမှဟိုဒီသူများရဲ့အကျိုးပျက်စီးမှ ထိခိုက်နစ်နာသွားမှကိုယ့်ရဲ့မူသာဝါဒပို့ပြီးတော့ဆိုးတယ်ပေါ့နော်သူများအကျိုးပြပြမှုဆိုတာပို့ရေးကြည့်တယ်ပေါ့အဲ့ဒါသူများ အကျိုးမပြည့်စည်ဘူးဆိုလို့ရှိရင်တော့ကိုယ့်ကိုကာဝယ်တဲ့အနေနဲ့လိန်လိုက်တယ်သိတယ်မသိဘူးလို့ပြောလိုက်တယ်ပြဿနာမတက်ချင်ဘူးရှိတယ်ဆိုတာသိရတဲ့နဲ့မရှိဘူးပြောလိုက်တယ်ကိုယ့်ပစ္စည်းမပေးချင်လို့မရှိဘူးပြောအဲ့ဒါမျိုးဆိုလိုတာမဟုတ်ဘူးဟောဒုစရိုက်နဲ့ပတ်သက်တဲ့မူတော် အဲ့ဒါကိုရှင်းရှင်းလင်းလင်းနားလည်ဖို့လိုတယ်ရသော်ပြကိုယ်တိုင်ကဘုဒ္ဓဝါဒနဲ့ပတ်သက်ပြီးတော့ဆွေမျိုးညာတိတို့ရဲ့အလဲမှာဖြစ်စေပရိသတ်တွေရဲ့အလဲမှာဖြစ်စေရုံးပြင်ကနာတက်ပြီးတော့ဖြစ်စေသူ့ကိုတက်သေးအရာထားမေးလို့ရှိရင်တဲ့မသိပဲနဲ့သိတယ်လို့ပြောတယ်သိရတဲ့နဲ့မသိဘူးလို့ပြောတယ်အဲ့လိုပြောသည့်အတွက်ကြောင့်တစ်ဖက်သားအနစ်နာသွားတယ်ဆိုရင်အဲ့ဒီမူတဝါဒမျိုးဆိုလိုတယ် အကျိုးစီးပွားဖြက်ဖြက်စီးပြတဲ့ဘုဒ္ဓဘာသာမျိုးကိုဆိုလိုတယ်ပေါ့သို့တော့အကျိုးစီးပွားမဖြစ်တဲ့ဘုဒ္ဓဘာသာကိုပြောတဲ့သလားဆိုတာအဲ့လိုကြီးတော့လဲပြောတဲ့တယ်လို့တော့ပြောတာမဟုတ်ဘူးသို့တော့ဒုစရိုက်အနေနဲ့မဟုတ်ဘူးသူမှရွယ်ချက်ရှိတယ်လေသူကြောက်လို့လိမ့်နေဆိုတာအကြောက်ပြေတာပေါ့မပေးခြင်းလို့လိမ့်နေဆိုရင်တော့မပေးရတော့ဘူးပေါ့ဘယ်သူမှအကျိုးစီးပွားမပြတ်စီးဘူးလေအကျိုးစီးပွားမပြတ်စီးသည့်အတွက်ကြောင့် ပြောမယ်ဆိုရင်ဒီဒုစရိုက်အရာမုသဝါဒမဖြစ်ဘူးလို့ပြောရမှာပေါ့သို့သောမြတ်စွာဘုရားကဆုံးမတာတော့ရှိစရာအနေနဲ့တော့မုသဝါဒတော့မပြောပါနဲ့လို့ဆုံးမတာမုသဝါဒလှုပ်လိုက်လို့ရှိရင်လူဟာလိန်ထက်သွားလို့ရှိရင်လိန်ချင်းဆိုတဲ့မှောင်ရိပ်မှာကွယ်ပြီးတော့မဟုတ်တာလှုပ်တတ်တယ်ဒါကြောင့်မို့လိန်မို့တော့မကြိုးစားနဲ့လို့ပြောရမှာ ဒါအပြစ်မရှိဘူးပြောတာမဟုတ်ဘူးမလိန်ကောင်းမှုလိန်လိန်ကောင်းတယ်လို့ပြောတာမဟုတ်ဘူးအတိဘယ်ကဟိုအပြစ်ကြီးတဲ့မူတာဝါဒဆိုတာလူတယောက်ရဲ့အကျိုးစီးပွားကိုပျက်စီးအောင်ပြောတဲ့မူတာဝါဒမျိုးငါးပါးသီလမှာပါတာအဲ့ဒါမျိုးဆိုလို့တယ်အဲ့တော့မမမကံပြောတာချင်း တူပေမဲ့လို့ရှိရချက်မျိုးမျိုးရှိတယ်ရှိရချက်မျိုးမျိုးရှိတယ် အဲ့တော့သူကစဉ်းစားတာတယောက်ယောက်ကငါ့ကိုလိမ့်လေလှည့်ပြပြောစားခြင်းဖြင့်ငါရဲ့အကျိုးစီးပွားတွေကိုဖျက်ဆီးမယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးငါအနေနဲ့လည်းမူသာဝါဒပြောပြီးသူများရဲ့အကျိုးစီးပွားကိုဖျက်ဆီးမယ်ဆိုရင် သူများကလည်းကြိုက်မှာမဟုတ်ဘူးသူမသူများမကြိုက်တဲ့ဟာသည်ငါမကြိုက်တဲ့ငါမကြိုက်တဲ့အရာသည်သူများမကြိုက်တဲ့အရာပဲဖြစ်တယ်သူများမကြိုက်တဲ့အရာကိုငါဘာလို့လုပ်ရမှာလဲ အဲ့လိုစဉ်းစားပါတဲ့အဲ့လိုစဉ်းစားလိုက်ပြီးတော့ကိုယ်တိုင်လည်းလိမ်လီမှုကလိမ်လီမှု မလုပ်ဘူးသူများကိုလည်းလိမ်မှုမတိုက်တွန်းဘူးလိမ်လီခြင်းရဲ့ခုံခုံကျေးဇူးကိုလည်းမပြောဘူးဆိုလို့ရှိရင် ကို့မှာသုံးဘက်သုံးတန်ကစင်ကြယ်တဲ့ကိုကျင့်တရားတစ်ခုရပါတယ်လုံးဝစင်ကြယ်တဲ့ကိုကျင့်တရားတစ်ခုရပါ အထို့တူပဲနောက်တစ်ခုကဘာတော့ဆိုရင်လူတွေရဲ့နှုတ်မှာတယောက်နဲ့တယောက်ချစ်ခင်ပြီးတော့တူနဲ့တူမိတ်ဆွေရင်ဖြစ်နေပြီဆိုလို့ရှိရင်ကြားဝင်ပြီးတော့ချင်းထဲတတ်တယ်အချွန်နဲ့မှတ်တတ်တယ်အဲ့လိုမျိုးဟာရှိတယ်လူတွေမှာမတည့်အောင်လုပ်တတ်တယ်ပေါ့အဲ့ဒါကိုပိတုနာဝါစာလို့ခေါ်တယ် ပိတုဏဝါစာပိတုဏဝါစာဆိုတဲ့စကားလုံးကတလုံးစီရဲ့အဓိပ္ပာယ်ကိုယူထားတာပိဆိုတာချစ်ခင်မှု သူဆိုတာတုံညစိတ်သုံးသွားအောင်နဆိုတာပြုတ်လုပ်ခြင်းတူနဲ့တူကခင်မဲနေတာကိုပျက်စီးသွားအောင်ချားဝင်ပြီးတော့ခုံးတိုက်တာအဲ့ဒါကိုပိသုနာဝါစာလို့ခေါ်တယ်အဲ့တော့လူတွေဟာ စိတ်တက်ကလူတယောက်ကို သူတို့နှစ်ယောက်ကွဲသွားစေခြင်းနဲ့ကိုယ့်ဘော်ကိုတော့ခြေဆုတင်စေခြင်းနဲ့ဆိုတဲ့စိတ်တက်နဲ့ဒါမျိုးလုံးလေးရှိတတ်တယ်ပေါ့နော်လုံးလေးရှိတတ်တယ်အဲ့ဒါကြောင့်မို့မိတ်ဆွေတွေချင်းချင်းကွဲပြားတော့အောင် မပြောရဘူးတဲ့အဲ့တော့တချို့ကတယောက်ယောက်က ငါနဲ့မိတ်ဆွေနဲ့ကွဲသွားအောင်ခုံးတဲ့စေကပြောမယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးထို့တူရဲ့ငါကသူ့နဲ့သူ့မိတ်ဆွေနဲ့ကွဲအောင်ပြောမယ်ဆိုရင်သူ့လည်းကြိုက်မှာမဟုတ်ဘူးသူမကြိုက်တဲ့ငါမကြိုက်တဲ့ဟာသည်သူမကြိုက်တဲ့ဟာပဲဖြစ်တယ်သူမကြိုက်တဲ့အရာငါဘာလို့လုပ်ရမလဲကိုကျင်းစရာတရားထားလိုက်ပါတဲ့အဲ့လိုထားပြီးတော့ခုနလိုပဲ ပိတုဏဝါစာကနေပြီးတော့ကိုယ်တိုင်လည်းရှောင်းတယ်သူများကိုလည်းတိုက်တော်ခြင်းမလုပ်ဘူးချီးမွမ်းစကားလည်းမပြောဘူးဆိုလို့ရှိရင်သုံးဘက်သုံးတန်ကစင်ကြဲသူဖြစ်သွားမယ်ဒါကိုချင်းတရားနဲ့ပတ်သက်ပြီးကိုယ့်ကိုစဉ်းစားပြီးတော့စင်ကြဲတာဖြစ်အောင်ကြိုးစားဖို့မြတ်စွာဘုရားသွန်သင်ပြတာနော်နောက်တစ်ခုကဘာတော့ဆိုရင်ဖုဒဝါစာဖုဒဝါစာဆိုတာ ကြမ်းတမ်းတဲ့စကားဆိုတာတစ်ဖက်သားမခံကျင်တဲ့စကားအဲ့တော့မခံကျင်တဲ့စကားဆိုတာဆဲတာပဲနော်ဆဲတဲ့စကားဆဲရတာဘာပဲညာပဲနဲ့ဆဲတာဆဲရခြင်းကမျိုးစုံရှိတယ်ဆဲရခြင်းကမျိုးစုံရှိတယ်အဲဆဲရလူကြီးပြောတာဆိုလို့ရှိရင် အသားမဲပြီးဝါတုတ်တုတ်ကိုမဲတုတ်လို့ခေါ်တာမျိုးလေဒါဆဲတာတစ်ခုပဲဆဲရေးခြင်းပဲဖြစ်တယ်နော်ဝါတုတ်လို့ပြောရင်လည်းဒါဆဲရေးတာလို့ဖြစ်တယ်အသားရောင်ကြည့်ပြီးတော့ပြောတာယောဂါကြည့်ပြီးတော့ပြောတာပုံပန်းတရံကြည့်ပြီးတော့ပြောတာအဲ့ဒါတွေကဆဲရေးတဲ့စကားလို့ဒီလိုသတ်မှတ်တယ်အဲ့ဒါတွေဆဲခြင်းဆဲမျိုးဆိုတာအမျိုးစုံဆဲတယ်ယောဂနဲ့ဆဲတယ် ကိလေသာနဲ့ဆဲတယ်နာဘူးလို့ပြောရင်ဒါကိလေသာနဲ့ဆဲတယ်လို့ခေါ်တယ်အယူလို့ပြောရင်လည်းဒါဆဲတယ်လို့ခေါ်တယ်တော့တစ်ဖက်သားမခံနိုင်အောင်လုပ်တဲ့ဟာတွေမန္တမယဖရုဒဝါစာလို့ခေါ်တယ်နော်ဖရုဒဝါစာလို့ခေါ်တယ်အဲ့ဒီဖရုဒဝါစာနဲ့ပတ်သက်ပြီးတော့လေကိုယ့်ကိုစဉ်းစားလိုက်ပါငါကသူများကိုဆဲရည်တိုင်းထွာပြောရင် သူများကကြိုက်မှာမဟုတ်ဘူး ငါကိုလာပြီးဆဲရတွဲထိုင်လဲငါမကြိုက်ဘူးသူလည်းမကြိုက်ဘူးငါလည်းမကြိုက်ဘူးသူမကြိုက်တဲ့အရာသည်ငါမကြိုက်တဲ့ငါမကြိုက်တဲ့အရာသည်သူမကြိုက်တဲ့အရာပဲဖြစ်တယ်အဲ့တော့သူမကြိုက်တဲ့အရာမျိုးငါဘာလို့သူများသွားလောက်ရမှာလဲဆိုတဲ့ကိုကျင်းစာတရားထားလိုက်ပါတဲ့ထားပြီးတော့ဖရုဒဝါစာဆိုတာဆဲရခြင်းကကိုယ်တိုင်လည်းမဆဲဘူးသူများကိုလည်းအဆဲမခိုင်းဘူး ဆဲရခြင်းရဲ့ချီးမွမ်းစကားကိုလည်းမပြောဘူးဆဲတာကောင်းတယ်လို့မပြောဘူးလို့ဆိုလို့ရှိရင်အချက်၃ချက်ကနေပြီးတော့သူကစင်ကြယ်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ထို့တူပဲတန်ဖတ်ပလာပါဆိုဒီတန်ဖတ်ပလာပါဆိုတဲ့စကားကကျယ်ပြန့်တယ်သူကပိန်ဖြင်းသောစကားလို့ဘာသာပြန်ကြတာအတိတ်ပဲသိပေါ်ခြင်းမပေါ် နော်ပိန်ဖြင်းတယ်ဆိုတာအနှစ်သာရမရှိတဲ့စကားအဆုံးမလည်းမဟုတ်ဘာမှအကျိုးသက်ရောက်မှု မရှိတဲ့မဟုတ်မမှန်လုံးကြံပြောဆိုတဲ့စကားမျိုးတွေသူကပြောတဲ့အချိန်ပြောတာလည်းမဟုတ်ဘူးဆုံးမစကားနဲ့လည်းမပတ်သက်ဘူးတရားနဲ့လည်းမပတ်သက်ဘူး ဘာနဲ့မှဘယ်ဘက်ကကြည့်ကြည့်ဘာမှနှစ်သာရမရှိတဲ့စကားမျိုးတွေကိုတမ္ဖပလပါလို့ခေါ်တယ်။ဒါနဲ့မကဘူးသူကတန်ဟိတဒုက္ခပလပတိအေဒိနာတိတမ္ဖပလပေါ်တယ်။လူတယောက်ရဲ့အကျိုးစီးပွားအကြောင်းတရားနဲ့ချမ်းသာကိုဖျက်ဆီးတတ်တဲ့အရာလို့ဆိုလိုတာတလွဲကိုနားလည်သွားတာမျိုးတွေလူတယောက်ကို မကောင်းတဲ့ဘက်ကိုရောက်သွားအောင် ဟိုသွေးဆောင်ပြောဆိုတဲ့အရာတွေဖြစ်မှာအဲ့တော့တမ္ပပလပဆိုတဲ့စကားကိုနားထောင်ရင်ဒီပုဂ္ဂိုလ်ဟာတလွဲတွေမှတ်ယူပြီးတော့တလွဲအတွေးတွေတွေးတယ်တလွဲအလုပ်တွေလုပ်တယ်လူလောကမှာဘာမှတန်ဖိုးမရှိတဲ့အလုပ်တွေလုပ်တယ်သင်္ကန်းစာပေးတာလည်းမဟုတ်ဘူးဘဝရဲ့အနေထိုင်ဘဝသင်္ကန်းစာလည်းမရဘူး အတွေးခေါ်တွေလည်းလွဲချော်သွားတယ်အကျိုးစီးပွားတွေလည်းပျက်စီးတယ်ဆိုတဲ့စကားမျိုး သူကတော့အမတမကျဲတယ်အဲ့တော့တမောလဘာနဲ့ပတ်သက်တဲ့ဟာတော့မြတ်စွာဘုရားကဘာဟောတော့ဆိုမန္တာလည်းမဟုတ်ဘူးတဲ့ပြောသင့်တဲ့အချိန်လည်းမဟုတ်ဘူးတရားနဲ့လည်းမပတ်သက်ဘူးဆုံးမတာနဲ့လည်းမပတ်သက်ဘူးသင်္ကန်းစာပေးတဲ့စကားမျိုးလည်းမဟုတ်ဘူးဘာမှအနိတ္တရာမရှိဘဲနဲ့ လူရဲ့အတွေးခေါ်တွေလွဲချော်လွဲချော်သွားစေတဲ့စကားမျိုးတွေကိုသမ္ပပလပါလို့ခေါ်တယ်အဲ့ဒါကိုဒီသမ္ပပလပဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကို ဖွင့်ဆိုတဲ့အထက်ကရာတွေကတော့ဘာရေးတုံဆိုဟိန္ဒူဟိန္ဒူပုံမြင်နေမှာလာတဲ့နော်ရာမယဏဇတ်ကိုရည်ညွှန်းပြီးတော့ပြောလို့ရှိတယ်နော်ဒါတဂီရီတို့ ဟိုမေတိတာကိုခေါ်ဆောင်သွားတာတို့တသကိရိပိလူကခေါ်သွားတာတို့အဲ့ဒါအဲ့ဒီဇလန်တွေဟာအလကားတွေလို့ရေးရရှိတယ်သူကအဲ့ဒီဇလန်တွေလို့ရည်ညွှန်းပြီးတော့ပြောရရှိတယ်တော့အဲ့ဒီရာမယဏဇတ်ကို တမိုးထားတဲ့လူတွေကတော့မကြိုက်ဘူးပေါ့နော်ဒီဒီဒီစကားကိုကြိုက်ချင်မှကြိုက်မယ်ကြိုက်ချင်မှကြိုက် သို့သော ရှင်မဗုဒ္ဓဂေါသတို့အထက်ကရာဆရာတွေကတော့အဲတမ္ပပလာပဆိုတာဘယ်လိုဟာရုံးဆိုရင်အာမေတိတာဟိုတသဂိရိကနေခိုးသွားတာတို့အဲ့ရမျိုးတွေထီလိုဇလန်းတွေရာမယဏဇမလာတဲ့ဇလန်းမျိုးတွေကိုတမ္ပပလာပလို့နမူနာထုတ်ပြတယ်သူက တော့ယဉ်ကျေးမှုအရသမဒီရာမာယဏဇတ်ဆိုတာလေအိန္ဒိယလာတဲ့ရာမာယဏဇတ်ကိုရှစ်ပေါင်းတော်တော်ကြာအောင်ကပြကြတာအခုအေးအင်ဒိုနီးရှားတို့လည်းပဲဒီရာမာယဏဇတ်ကလာပဲဗမာပြည်မှာလည်းရာမာယဏဇတ်တွေကတယ်နော်ထိုင်းမှာလည်းကတယ်အဲ့ဒီဇလန်တွေကိုရည်ညွှန်းပြီးတော့ဒါအကျိုးမရှိတဲ့ဟာတွေလို့မဟုတ်မမှန်လောက်ကြံထားတာတွေလို့ ဘာမှလည်းတန်ဖိုးမရှိဘူးပေါ့လေအဲ့ဒါလို့အထက်ကရာကျမ်းနေရတော့အဲ့လိုရေးတယ်အဲ့တော့သမ္မပလပဆိုတာခုနပြောသလိုတရားနဲ့လည်းသက်ဆိုင်တာမရှိဘူးဆုံးမမှုနဲ့လည်းသက်ဆိုင်တာမရှိဘူးလူဘဝကောင်းကျိုးချမ်းသာပေးတဲ့နိလန်းနဲ့လည်းပတ်သက်မှုမရှိဘူးအဲ့ဒါလို့အလေးနတ်တော့ တန်ဖိုးမရှိတဲ့စကားမျိုးတွေကို ခုခေတ်ပြောတဲ့အပလာတွေပေါ့နော်အဲ့ဒါမျိုးတွေကိုသမပလာပလို့ခေါ်တာလို့သူတို့ပဲကြံမြင့်မှာ သူ့အဓိပ္ပာယ်ကတော့တန်ဟိတဒုက္ခပလပတိဝိနာသေးတိတိသမပလာပေါ်ဆိုဩတန်ဖန်တန်ဖဆိုတာအကျိုးစီးပွားနဲ့ချမ်းသာဒုက္ခကိုဖျက်ဆီးတဲ့စကားမျိုးတဲ့လူရဲ့အကျိုးစီးပွားနဲ့ ကောင်းတာတွေကိုဖြည့်ဆည်းတဲ့စကားမျိုးအဲ့တော့အတွေးခေါ်တွေလွဲမသွားစေတဲ့စကားမျိုးတွေကသမ္ပပလဘာစကားလို့ပြောနိုင်တယ်အတွေးခေါ်တွေလွဲမသွားစေတဲ့အကြောင်းအရာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲသူကစဉ်းစားတယ်ငါဟာသူများကလာပြီးတော့အကျိုးမဲ့စကားတွေနဲ့ပြောပြီးတော့ငါရဲ့အတွေးခေါ်တွေမာရွံ့အောင်လုပ်ရင်ငါကြိုက်မှာမဟုတ်ဘူးငါကလည်းသူ့ကိုတမ္ပပလပပြောပြီးတော့ အတွေးခေါ်လွဲမောင်းလို့ရင် သူ့လည်းကြိုက်မှာမဟုတ်ဘူးငါမကြိုက်တဲ့အရာသူမကြိုက်တဲ့အရာဟာငါမကြိုက်တဲ့အရာပဲဖြစ်တယ်ဒါကြောင့်သူများမကြိုက်တဲ့အရာကိုငါဘာလို့လုပ်ရမှာလဲလို့ကိုကျင်းစာတရားနဲ့စဉ်းစားလိုက်ပါတဲ့အဲ့ဒါလို့စဉ်းစားလိုက်ပြီးတော့ကိုယ်တိုင်လည်းသမ္မပလပကိုရှောင်လိုက်ပါသူများကိုလည်းသမ္မပလပပြောဖို့မတိုက်တော့မှနဲ့ သမပလပရဲ့ကောင်းကျိုးကောင်းတယ်ဆိုတာကိုလည်းပဲမချီးမွမ်းပါနဲ့လို့မြတ်စွာဘုရားအဲ့လိုဆိုလို့ရှိရင်သူ့ရဲ့နှုတ်အကျင့်ဟာဩရှုတော်သုံးခုကနေပြီးတော့သူ့ရဲ့နှုတ်အကျင့်ဟာစင်ကြယ်သွားတယ်အလုံးပေါင်းလိုက်တဲ့အခါကျတော့ကာယကံ၃ပါးဝစီကံ၄ပါးနဲ့ပတ်သက်ပြီးတော့စင်ကြယ်မှု9ပါးဖြစ်သွားရနော်ကိုချင်းစာတရားထားပြီးတော့ကိုယ့်ရဲ့ ကာယကံဝစီကံစင်ကြအောင်ကိုချင်းတရားကောင်းအောင်သွန်သင်ပြသတဲ့ကိုချင်းစာတရားပဲဖြစ်တယ်ပေါ့ဒုစရိုက်တွေကိုမကျွလွန်အဲ့ဒါလို့လုပ်ပြီးတဲ့အခါကျအဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားအပေါ်မှာနှစ်နှစ်ကာလအသိဉာဏ်နဲ့ယုံကြည်သက်ဝင်မှု blind faith မဟုတ်ဘူးမျက်ကန်းယုံကြည်မှုမဖြစ်ရဘူးဖះပေါ်မှာယုံကြည်တဲ့အခါမှာ တကယ်ကိုနှစ်နှစ်ကာကယုံကြည်တာအသိဉာဏ်နဲ့စဉ်းစားပြီးမှယုံကြည်လက်ခံတာ။အော်မြက်ကံယုံကြည်မှုမဟုတ်ဘူးအသိဉာဏ်နဲ့ယုံယုံကြည်တယ်ဓမ္မတရားပေါ်မှာအသိဉာဏ်နဲ့ယုံကြည်တယ်တန်ခါပေါ်မှာအသိဉာဏ်နဲ့ယုံကြည်တယ်အရိယာသူတော်ကောင်းတွေမြတ်နိုးတဲ့သီလပေါ်မှာလည်းမကြိုးမပေါက်မပြောက်မကြအောင်ထိမ့်သိမ်းဆောလျှောက်တယ်ဆိုတော့ ခုနတုန်းကဒုစရိုက်တရားကိုရှောင်ကျင်တဲ့သူတော်ကောင်းတရား9ပါးတတ္တဟိတတ္တမိဟိသူတော်ကောင်းတရား9ပါးဒုစရိုက်တွေကိုအောင်လိုက်တာကာယဒုစရိုက်3ပါးဝစီဒုစရိုက်4ပါးကိုရှောင်ကျင်တယ်နောက်ဖယတရားတန်ခါယရဏ3ပါးနဲ့တိလသာဝတိလကိုမျက်မျက်နှုံနှုံထိမ့်သိမ့်ရှောင်းရှောက်တယ်ဆိုအလုံးပေါင်းလိုက်တဲ့အခါကျတော့ 9ပါးရယ်ဒီက4ပါးရယ်4ခုရယ်နော်7ပါးအဲ့ဒီအရေးချင်း7မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အရေးချင်း7မျိုးနဲ့ပြည့် ပြည့်စုံတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုပြောခြင်းပြောလို့ရတယ်တဲ့ဘာပြောရမလဲငါတို့ကတော့ဘယ်တော့မှငရဲမကြဘူးငါမှငရဲကြနိုင်တဲ့အကုသိုလ်မရှိဘူးကုန်းနေပြီငါဘယ်တော့မှတိရစ္ဆာန်ဘဝမရောက်ဘူး တရိษံရောက်စေနိုင်တဲ့တရားတွေငါမှကုန်နေပြီငါဘယ်တော့မှပြိတ္တဘဝမဖြစ်ဘူးပြိတ္တဘဝဖြစ်နိုင်တဲ့တရားငါမှမရှိဘူးငါဘယ်တော့မှအပင်ငယ်အပေဒုက္ခတိကိုကြမဲ့ပုဂ္ဂိုလ်မဟုတ်ဘူးငါဟာတကယ်သောတာပန်ပဲလို့ငါဟာတကယ်သောတာပန်ဖြစ်တယ်ကိုယ်ဆန္ဒမပါပဲပင်ငယ်ကြတာမျိုးမရှိဘူးအထက်မဲ့ဖို့ရရဝရအတွက်ကိန်းသေးတယ်จิตသေး သိကြတယ်လို့ကိုယ့်ကိုပြောချင်ပြောလို့ရတယ်လို့မြတ်စွာဘုရားကနောက်ဆုံးမှာကိုကျင်းစာတရားကနေပြီးတော့ကိုလူတော်လူကောင်းဖြစ်ပြီးတော့ကိုကိုအာမခံချက်ပေးနိုင်တဲ့အဆင့်ထီအောင်မြတ်စွာဘုရားဟောတယ်အဲ့ဒါလို့ဟောလိုက်တဲ့အခါကျတော့ဝေလူတွာရရွာကလာတဲ့ပုံနာတွေရွာသူရွာသားတွေဟာမြတ်စွာဘုရားကို ဝမ်းမြောက်ဝမ်းသာလျှောက်ကြတယ် ရှင်ဘုရားရှင်းပြတာကောင်းလိုက်တာတပည့်တော်တို့ဟာဒီကနေ့ကစပြီး ရှင်ဘုရားကိုကိုယ်ွယ်စိတ်ကပ်ပါတယ်တရားကိုလည်းကိုယ်ွယ်စိတ်ကပ်ပါတယ်တန်ခါကိုလည်းကိုယ်ွယ်စိတ်တပည့်တော်တို့ကိုရှင်ဘုရားကိုယ်ွယ်စိတ်ကပ်တဲ့ဥပဒကဥပတိကမတွေလို့မှတ်တော်မူပါလို့မြတ်စွာဘုရားကိုရှောက်ကြားကြတယ်အဲ့တော့ရှေးတုန်းကဗုဒ္ဓဘာသာအဖြစ်ခံယူတယ်ဆိုတာဗုဒ္ဓဘာသာဆိုတဲ့အသုံးမဟုတ်ဘူးဥပဒကဥပတိကဆိုတဲ့အသုံးနဲ့သုံးတာဖြစ်တယ် ဗုဒ္ဓဘာသာဆိုတဲ့အသုံးအနှုန်းကမြန်မာပြည်ကထွင်ပြီးတော့သုံးလိုက်တဲ့စကားလုံးသာဖြစ်တယ်မြတ်စွာဘုရားရဲ့အသုံးအနှုန်းကဥပဒကနော်ဥပဒကရဲ့အဓိပ္ပာယ်ကယရဏသုံးပါးကိုစိကတ်သူအမျိုးသမီးကဥပတိကအမျိုးသားကဥပဒကအဲ့ဒါလို့ယရဏသုံးပါးကိုအသက်တဆုံးဆုံးကတ်သူလို့မှတ်ယူပါလို့မြတ်စွာဘုရားကိုလျှောက်ပြီးတော့ ရသော်ဘုရားကိုဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ဝစီကတ်တဲ့ပုဂ္ဂိုလ်တွေဖြစ်လျှောက်ထားကြတယ်တဲ့ဒါဟာဝေလူတော်ရေရတုတ်တံမှာရသော်ဘုရား ဟောတဲ့ကိုချင်းစာတရားပဲဖြစ်တယ်ကိုချင်းစာတရားထားပြီးတော့လူတော်လူကောင်းဖြစ်အောင်ကြိုးစားကြရမှာဖြစ်တယ်တရားချက်ခင်သူတော်စင်ပြိဋ္ဌာပေါင်းတို့ကိုချင်းစာတရားထားခြင်းအပြင်မိမိတို့ကိုမိမိတို့ လူတော်လူကောင်းအဖြစ်စဉ်းစားတွေးခေါ်ပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားအထောက်နိုင်နေဆိုတာဒီတုတ်တန်အရာထင်ရှားလို့ကိုစီကိုစီ စိတ်ဝင်တစားကြိုးစားအထောက်နိုင်ကြပါစေကုန်တည်းသာ